အမေရိကပြည်ပြည်တော်စုမက်ဆာချူးဆက်ပြည်နယ်ဘယ်ရီမေတ္တာပေးမှာကမ္ဘာဌာနရှိ Insight Meditation Center ပြင်ဆင်ချက်အရလာရောက်ပြီးတော့ဓမ္မဂုံကြီးရခရီးအနေနဲ့လာရောက်ပြီးတော့ဒီနေ့အဆုံးသတ်တဲ့နေ့ကိုလို့နှုတ်ဆက်တရားဟောဖို့ပါပဲဒီမေတ္တာပေးမှာကြီးမှာ ခွေးတို့ဘဝပြရလာရောက်ပြီးတော့ဓမ္မဂုံကြီးကဓမ္မဂုံကြီးပြတဲ့အနေနဲ့ပေါ့လေမေတ္တာအစီခံခဲ့ပါတယ်။တရားပုဂ္ဂိုလ်ကြီးမိမိရဲ့တရားအကူကြီးရလို့ချမ်းသာကြပါစေဆိုတော့ပါ။ဒါတရားတောင်ရှိတဲ့ပုဂ္ဂိုလ်များပါလား။ရပုဂ္ဂိုလ်တို့ကမ္မထမ်းဆရာကြီးတွေပြီးတော့သာသနာ့စိတ်ဝင်စားပြီးတော့အားပေးကြတဲ့ပုဂ္ဂိုလ်တွေယောဂီဟောင်းတွေ တရားထုတ်ဆဲပုဂ္ဂိုလ်တွေတရားထုတ်ဖို့ရန်စိတ်ဝင်စားနေကြတဲ့ပုဂ္ဂိုလ်တွေပြီးတော့သုံးလသခိုင်းကြီးထမြောက်အောင်ရေးအတွက်အဆက်ဘက်ကငွေအားလူအားနဲ့ဆောင်ရကြတဲ့ပုဂ္ဂိုလ်တွေပြီးတော့ယောဂီတွေနေ့စဉ်စားတော့နေထိုင်ရေးအတွက်တာဝန်ယူကြတဲ့ဝိယဝဆအဖွဲ့စသည်ပေါ့ဓမ္မမိသားစုကြီးအချင်းချင်း မေတ္တာအစိတ်ဓာတ်တွေကပ်ပြီးတော့မေတ္တာဂဟိတွေဆက်ပြီးတော့ဆောင်ရွက်ကြလို့ဒီနေ့3လကမ္မထာစခန်းပေါ်ကြီးအောင်မြင်နဲ့ပွဲပါတယ်အဲဒီမေတ္တာရှိခံပြီးတော့ခွေးတို့ကီလိုမီတာပြည်မှကြီးမှာပြည်ကင်းအကျိုးရတဲ့ကုသိုလ်အမျိုးမျိုးတွေဒါနကုသိုလ်တွေသီလကုသိုလ်တွေသမတဘာဝနာကုသိုလ်တွေနဲ့ ဝတ္တနာဘာဝနာကုသိုလ်တွေပေါ့ဒီကုသိုလ်တွေပွားကြတယ်ကုသိုလ်ဆိုတာအဖြစ်ကင်းတဲ့အကျိုးရတဲ့အလုပ်ကိုကုသိုလ်လို့ခေါ်ပါတယ်ဒီမှာအဲ့ဒါဒီပွားရတာအလုံးစိတ်အတိပါပဲကုသိုလ်ဖြစ်ရာဌာနမှာကျုံရတဲ့ကုသိုလ်စိတ်ကြီးကုသိုလ်မျိုးမျိုးတွေဖြစ်ရတာပဲတကယ်လို့သာကုသိုလ်ဖြစ်ရာဌာနမှာမကျုံဘူးဆိုလို့ရှိရင်ကုသိုလ်ဖြစ်ပဲနဲ့အကုသိုလ်ကြီးဖြစ်မှာပေါ့ ဒီတော့ဒီမေတ္တာဒီမှန်ကြီးဟာကုသိုလ်ဖြစ်ရေးအတွက်အထူးအားဖြင့်စိတ်တတ်တဲ့အသိဉာဏ်တိုးမြင့်စေတဲ့တတန်ရတတန်စာကုသိုလ်တွေဖြစ်ရေးအတွက်ပฏิဒီပါဒီသဝါစသိလိလျောပါတဲ့နေရာဌာနကြီးပဲလို့ဆိုရပါပါပဲကုသိုလ်ဖြစ်ရဌာနမှာကြုံကြိုက်တော့မိတ်ကောင်းဆွေကောင်းဆရာသမားကောင်းကြီးပေါ့လေ ကူညီအားပေးမဲ့ပုဂ္ဂိုလ်တွေနဲ့ဆုံတွေ့ရတာဒါသဗ္ဗရိသုဘာနေဆရာလို့ခေါ်ပါတယ်ဘုရားကလည်းပဲထိုက်တန်နေကြုံခဲ့ပြီဒီခုလည်းပဲကြုံတယ်နောက်လည်းအကြောင်းအားလည်းသွားကြုံသွားကြပါပါပဲဒီလိုမိကောင်းစေကောင်းတွေအမိပြီးတော့ကြည်ကင်ကြိုးရကုသတရားနဲ့စပ်ပြီးတော့အဲကုသရေးနဲ့စပ်ပြီးတော့ သူတော်ကောင်းတရားတွေကြားနာရတယ်။ကြားနာရတော့တဏှာကုသိုလ်ကြီးရှိဝင်ရတာပေါ့။ပြီးတော့တရားမှာတစ်သိဆက်ပြီးတော့ကုလစိတ်ဓာတ်၃ပါးလုံးစင်ကြယ်တန်ရှင်းချိုးကြတတကြစီဆိုင်တဲ့အစ်မြင့်တရားတွေပေါ့ဆရာဆရာတို့ဒီတရားတွေမိတ္တနာဖာပြည့်စုံစေခြင်းလုံလောက်ချင်းရောက်ရနိုင်တဲ့အကျိုးတွေပြီးတော့တတတရားကြီး နိုးကြလာတယ်။ဒါဒီမပြည့်စုံလို့ရှိရင်ယခုပြည့်စက်ကသိချင်းစက်ကာလမှာလည်းပဲသတ်မှတ်ရှင်းရှင်းမဖြစ်။နောက်တမလို့ရေးတွေးလိုက်လို့ရှိရင်လည်းပဲကြောက်ကြရည်ပဲလို့သဝကညာနေလည်းဖြစ်။အဲဒီတတ္တတရားနိုးကြသဝကညာနေဖြစ်ပွားလာတော့မျက်နှာမမြင်ရှိတတ်တဲ့ဒါနကုသိုလ်ကြီးတယ်။ဒါတော့ချမ်းသာမကွယ်စီတတ်တဲ့ဒီလကုသိုလ်ကြီး မိမိတဏ္ဍာမှာပြည့်စုံတယ်ပြည့်စုံတော့ကိုမှုလုပ်မှုလေးတွေစင်ကြယ်သွားတယ်ချိုးကြသွားတယ်ဒီမှာတစ်ချိန်ဆက်ပြီးတော့စိတ်ဓာတ်နဲ့အသိဉာဏ်တိုးမြင့်ပြီးတဲ့တတန်းသာဘာဝနာတရားတွေအားထုတ်တော့စိတ်နဲ့စိတ်ထားလေးတွေရောအသိဉာဏ်ပါလေးတွေရောပုံမှန်ဖြစ်သွားတယ်ပုံပြလာသွားတယ်တော့အဲဒီလိုလိုလိုရလာတာပုံသွင်းပြီးတွဲသလောက်ကိုယ်မှာအချိုးကျလာတာဒါယောဂီတွေတွေ့ပါပဲဒီလိုမိမိဘဝအစဉ်ချောအောင်လို့ ပြုကျင်တဲ့အတ္တသမပဏိတိဆိုတဲ့ဒီအချက်ဟာသူပြည့်စုံလာလို့ရှိရင်လူဘဝအစဉ်သားမြင့်တက်လာတာပဲသူမရှိဘူးဆိုလို့ရှိရင်လူအစဉ်သားဟာနှိမ့်ကျသွားနိုင်တာပဲအဲတော့လူဘဝအစဉ်သားတွေကိုမြင့်တင်ပေးတဲ့ဒီအတ္တသမပဏိတိဟာသိရေးပါပါတယ်အဲဒီအတ္တသမပဏိတိ ရှုငယ်တဲ့အတွက်ကဘာရရကတော်တော်များများလူတွေဟာဘဝပုံပြပပြဖြစ်နေတယ်ဆိုတာသတင်းစာအရမဂ္ဂဇင်းအရစသည်ပေါ့လေဒါတွေသိနေကြပါတယ်ကိုယ်လည်းလှမ်းပြီးပါလည်းပဲအဲဒီတိုင်းဖြစ်နေကြတာတွေ့နေကြပါပါပဲယုတ်တုပစ္စည်းတွေကျွယ်ဝပြီးတော့လူအစင်တာမြင့်မားစွာနဲ့နေနိုင်ပြီပဲလို့ဒီအတ္တသမပဏိတိ မရှိဘူးဆိုလို့ရှိရင်လူစင်တန်နေတယ်လို့ဆိုရပါပါပဲအဲ့တော့လောကနေရာပြည်လူစင်တန်လည်းနေပြီဒီအတ္တသမပဏိတိရလည်းပဲရှိပြီဆိုလို့ရှိရင်နှစ်ဖို့လုံးပေါ်ဒီအစင်တန်မြင်နေတာသိကောင်းတာဒီချက်ကိုလည်းပဲစဉ်းစားဖို့ပါပဲအခုလိုအခြေအနေနဲ့ကြုံတွေ့နေရတဲ့ပုဂ္ဂိုလ်တွေဟာအကြောင်းပဲကြုံတွေ့ရတာမဟုတ်ပါဘူးအကြောင်းနဲ့ပါပဲ အဲ့ဒီအကြောင်းတွေကဘာလဲလို့ဆိုလို့ရှိရင်ရှိရှိဘွားကကြည်ကင်းကျိုးရကုသိုလ်တရားတွေတတ်မှရှင်းရှင်းပြုခဲ့လို့ပါပဲအဲ့ဒါဥပ္ပိတကတ္တပုညတာခေါ်ပါတယ်မိမိတို့ဟာရှိရှိဘွားအောင်မြတ်စွာကဘယ်လိုကုသိုလ်မျိုးတွေပြုခဲ့တယ်ဆိုတာတော့ဒီလိုတော့ဉာဏ်တူးမရှိပဲနဲ့တော့မသိနိုင်ဘူးပေါ့လေဒါပေမဲ့လို့ယခု ကုသိုလ်ဖြစ်နေလောက်တဲ့နေရာဌာနမှာအဲကြုံတွေ့နေရရောက်နေရတာမိကောင်းစီကောင်းနေနဲ့ကြုံတွေ့ရတာတရားတွေကြားလာပြီးတော့တတ္တတရားနေကြသဘောကညာတွေဖြစ်ပွားပြီးတော့မိမိရဲ့ဘဝချောမောအောင်ပုံကောင်းပုံလာတွေဖြစ်အောင်လို့လုတ်ခွင့်ရနေတာအကျိုးတရားတွေဒီအကျိုးတရားတွေတွေ့ရတဲ့ဖြင့်ရှိကအကြောင်းကောင်းခဲ့ပြီဆိုတာပေါ့လေဖလာနုမာနာနည်းနဲ့သိနိုင်ပါတယ်တော်တော်တန်းလန်းနေရမှာ ကောင်းကင်လည်းမိခိုးတွေတက်နေတာတွေ့ရမိခိုးဟာမိတော့ကလာတာပဲမိတော့ရှိလို့မိခိုးဖြစ်တာပဲမိတော့မရှိဘဲနဲ့မိခိုးမဖြစ်ဘူးမိတော့ကအကြောင်းမိခိုးကအကျိုးအကျိုးမိခိုးတွေ့ရတဲ့ချင်းအောက်မှာအကြောင်းမိတော့ရှိပြီဆိုတာပေါ့လေတိတိကျကျသိနိုင်တယ်လို့ဆိုသူပဲအကျိုးဖြစ်တဲ့တရားတွေအခုညနေတွေ့နေရတဲ့ဖြစ် ရှိကကောင်းကြောင်းကြီးရှိခဲ့ပြီဆိုတာသိကြစွာဆုံးဖြတ်နိုင်ပါတယ်အဲတော့ရှိကကောင်းလို့ယခုကောင်းယခုကောင်းတော့နောင်လည်းပဲအစစ်စစ်ဒီလိုဆက်စားပြီးတော့အကောင်းနေကြီးစက်ဝိုင်းနေတယ်လို့လက်ပတ်ပြီးတော့တွားဖို့ကတော့သိကြပါတယ်အဲဒါလိုအခြေအနေရှိနေတဲ့လူဘဝမျိုးပေါ်လေအခုရရှိနေတာအကြောင်းစုံလှလူဘဝဆိုတာဒါပြောတာပါပဲ ကြောင်းစုံတဲ့လူဘဝပါယခုအသက်ရှင်စေကာလမှာလည်းပဲလူဘဝအစဉ်တန်မြင့်မြင့်နဲ့နေထိုင်ဖို့စီရောမှန်းနောက်နိဗ္ဗာန်အထိနိဗ္ဗာန်ချမ်းသာကိုစီရောမှန်းနေကြတဲ့ခွေးတို့ကိုမေတ္တာပိမှန်ကြီးနဲ့စက်တဲ့ပုဂ္ဂိုလ်များဟာဘုဒ္ဓံကျူစရာသိကောက်တာဒီလို အဖြစ်မျိုးကိုရနေတာတန်တရာနောင်ကြီးတွေးလိုက်လို့ရှိရင်ကို့မှာကကောင်းတာတွေကြီးရှိနေတော့ဘာမှပူစရာမရှိဘူးအမှန်တရားအေးတာပဲဆိုတာပေါ့လေဥဒန်းကျူစရာပဲအဲ့ဒါလိုလူအဖြစ်မျိုးငါတို့ရနေပြီဆိုတာပေါ့လေဆရာကျန်နာဒီနာလည်းပြီးတော့တန်ကျူကြဖို့ပါပဲ ဒီလိုအခြေကောင်းတွေနဲ့ဟိုတုန်းကလည်းပဲကြုံခဲ့ယခုလည်းပဲကြုံနေရတာနောက်လည်းပဲဒီလိုကြုံရအောင်ပါအရင်စစ်လိုက်လို့ရှိရဲ့ဒီဘဝမြင့်မြတ်ရေးအတွက်အတိညာနေမိမိတို့မှာရှိခဲ့လို့ဆိုတာကိုကျွန်မသွားပြီးတော့ကောက်ချက်ကြပါတယ်ဒီတိညာအရင်ကဘယ်ရရသလဲလို့ဆိုတော့ဘယ်လိုဖြစ်ပေါ်လာသလဲလို့ဆိုတော့ဖြစ်ပေါ်ပြီးတော့ချမ်းသာမှုတွေဘယ်လိုဖြစ်လာသလဲဆိုတော့ ဗုဒ္ဓဆရာများလောကမှာဖွင့်ထုတ်ပေါ်ပေါက်လာလို့ Where did we gain our wisdom? Where did we ဘယ်လိုဆက်သွယ်ပြီးတော့ဖြစ်လာတယ်ဆိုတော့ဗုဒ္ဓဆရာဟာနိုးသူတနည်းအားဖြင့်နှုတ်ပေးသူလို့ဒီလိုအဓိပ္ပာယ်ရတယ်။အမှန်မသိတဲ့မောဟမကင်းသေးလို့ရှိရင်ကိလေသာတွေကိုတော့အိပ်ပျော်ခြင်းလို့ ဒီလိုအဆိုရှိပါတယ်ဗုဒ္ဓဟာခြားခြားတ attva တွေနဲ့အတူဘုရားမဖြစ်ခင်ကအဲဒီမောဟဒီဟူသောအိပ်ပျော်ခြင်းနဲ့အိပ်ပျော်ခဲ့ပါတယ်နောက်ပါရမီတွေဖြည့်လို့ပါရမီတွေကြီးပြည့်စုံပြီးတော့အရဟတမေနဲ့အမှန်တိုင်းမသိမှုမောဟတွေကိုရှင်းပလိုက်တဲ့အခါမှာအိယာကနိုးလာတယ်လို့နိုးလာပါတယ်နိုးလာပြီးတော့အကုန်လုံး သိတဲ့အရာတွေဆင်ခြင်လိုက်လို့ရှိရင်သိနိုင်တဲ့အမိဒဉာဏ်တော်ကြီးရရှိခဲ့ပါတယ်။ရှင်ဥစွာဘဝရည်ဟူသောအိပ်ပျော်ခြင်းမှာနိုးလာပြီးတော့သူနဲ့အတူအိမ်မော့ကြနေတဲ့တ attva များကိုဆက်လက်ပြီးတော့အိမ်မော့မကြရအောင်ဆိုပြီးတော့နှုတ်ပြတော်မူပါတယ်။အဲဒါလည်းဗုဒ္ဓလို့ခေါ်ပါတယ်။ဘာဖြစ်လို့နှုတ်ပြရတယ်လဲဆိုတော့အိပ်ပျော်နေတဲ့ပုဂ္ဂိုလ်များဘာမှမလုပ်တတ်ဘူး။ ဘာမှမလုပ်နိုင်ဘူးမလုပ်နိုင်တဲ့ပြင်ဘေးကနေကြောက်လာတဲ့အခါသူအရင်ခံရတာပဲကျောင်းမြတ်စွာဘုရားတနာတော်မူပြီးတော့မော်ဒီတော့အိပ်ပျော်ခြင်းမှနှုတ်ပေးပါတယ်နှုတ်ပေးတယ်ဆိုတာဒါကုသိုလ်ခေါ်တယ်ကုသိုလ်ဆိုပြုရမယ်ဒါအကုသိုလ်ခေါ်တယ်အကုသိုလ်ဆိုရှောင်ရှားရမယ်စသည်ပေါ့လေအဲ့ဒါတွေအမျိုးမျိုးခွဲပြီးတော့ပြပါတယ်ဆိုလိုတာတော့ဒီ ပွားသိတဲ့တရားတွေပွားဝင်ရပေါ့လေမြတ်စွာဘုရားကမိစိတ်ပြပါတယ်ဟောကားမျိုးကဒီဒီမိချက်တွေရှိပါတယ်ချက်ပြမိတွေသတိထားမဲ့ချက်တွေဆိုလို့ရှိရင်မိဝါပြတဲ့အနေနဲ့ပေါ့လေသတိထားဖို့မလုံကောင်းမကြောကောင်းနှလုံးမသွင်းကောင်းတဲ့အချက်တွေဆိုလို့ရှိရင်မိမိပြတော်မူပါတယ်ဓမ္မအဲဒီလိုမြတ်စွာဘုရားကနှိုးပေးလို့မောရီဟူသောအိပ်ပျော်ခြင်းမှာ နှိုးကြပါတဲ့ပုဂ္ဂိုလ်တွေရှားလက်ထက်တော်ကာလကလည်းအများကြီးပါပဲယခုလည်းပဲကိုယ်တိုက်တာနဲ့ကိုမောဒီကတော့အိပ်ပျော်ခြင်းမှာနှိုးရအောင်ပေါ့လေကျူးစားကြတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲနောက်လည်းပဲဒီလိုမရသွားအောင်မှာပါပဲဒါပေမဲ့အခုခေတ်မှာတော့အိပ်ပျော်သူပဲများနေပါတယ်ဒါကြောင့်မိစိမ့်ပြထားပြီမယ်လို့ပြထားမှမသိတော့လိုတဲ့ခီးမှအဲ မြန်မြန်မရောက်ဘူးမှန်မှန်မရောက်ဘူးပေါ့မိဝပြထားပြန်လို့သတိမထားတော့အဖြစ်တည်များသွားတာမိနေကြတဲ့သားနဲ့စုံမောင်းတော့ကာ accident ဖြစ်တယ်လို့ပြောလို့ဒီမှာဒုက္ခတွေရောက်တာတွေအများကြီးရှိပါတယ်ဒီတော့ကိုယ်တိုင်လည်းပဲလိုချာတတ္တဝါတွေကိုလည်းနှိုးပေးတဲ့ဗုဒ္ဓလောကမှာပွင့်ထုတ်ပေါ်ရတာဟာချမ်းသာတယ်တဲ့ချမ်းသာတယ်ဆိုတော့အစဉ်တန်းအစဉ်တန်းမြင်လာတယ်ပြောတာပေါ့နောက်လည်းပဲ ချမ်းသာခြင်းအစဉ်တမ်းမြင့်ခြင်းအကြောင်းပဲလို့သောဗုဒ္ဓနာမုပ္ပါတော်လို့ဒီလိုမိတ်ကြားချက်ရှိပါတယ်တကယ်လို့သာဗုဒ္ဓဟာဟောရည်သောအိပ်ပျော်ခြင်းမှနိုးမလာဘူးဗုဒ္ဓဖြစ်မလာဘူးဆိုရင်ဘုန်းကြီးတို့တွေလည်းပဲအခုအထိဆက်ပြီးတော့အိပ်ပျော်နေကြပါပါပဲဒီစင်အိပ်ပျော်နေလို့ဘာမှမလုပ်နိုင်ဘူးဘေးရရှိရင်ခံရမှာပဲသက်စွာဘုရားကိုယ်တိုင်တော့နိုးပါရဲ့ဒါပေမဲ့သူများနှိုးမပေးဘူး ဒီတတ္တဝါဒီအကျိုးများအောင်လို့တရားမဟောဘူးဆိုလို့ရှိရင်လည်းပဲတတ္တဝါဒီအစဉ်တန်းမြင်းမြင်းနေတဲ့လောက်မြင့်မှာမဟုတ်ပါဘူး။ကမြတ်စွာဘုရားကရုဏာထားပြီးတော့နီးမျိုးမျိုးနဲ့ပေါ့လေတတ္တဝါတွေကိုတရားဟောခဲ့ပါတယ်။အဲ့ဒီတရားဟောခဲ့တာဟာတတ္တဝါတွေအစဉ်တန်းမြင်မှုချမ်းသာဖို့ပဲနော်။တောင်းလို့သုခသတ္တမဒေသနာတဲ့။ဒီလိုကောင်းတရားကိုကရုဏာထားပြီးတော့ တတ္တဝါဒီအကျိုးများရေးအတွက်ဟောတော်မူခြင်းဟာလည်းပဲတတ္တဝါဒီချမ်းသာဖို့အစဉ်တမ်းမျိုးပါပဲတဲ့မှာချမ်းသာတူရထွက်လာပါတယ်ဘုရားရဲ့တရားတော်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်တွေကဖြစ်ထွန်းလာတာမဟုတ်လို့ဟောင်းကြီးပဲအဆွေးကြီးပဲလို့ရိုးရိုးကြီးပဲလို့တချို့ကဒီလိုထင်ကြပါတယ်မှားတော့ရိုးရိုးရိုးရိုးရှင်းရှင်းလေးကတကယ်ယုံကြည်နဲ့ကြင့်ကြည့်လို့ရှိရင်ဒီထဲမှာအသက်ဝင်လာတာ တရားသဘောလေးတွေတွေ့ပြီးတော့လှုပ်လှုပ်ရှားရှားနဲ့ဖြစ်လာတာရိုးရိုးနဲ့အမှန်တန်ကောင်းပါတယ်ကွာတကယ်ကျင့်တဲ့ပုဂ္ဂိုလ်တွေကုလုံးစိတ်ဓာတ်၃ပါးလုံးစင်ကြယ်တန်ရှိပြီးတော့ထက်တန့်ကြရေးအတွက်ကျင့်သုံးရမှာဖြစ်မှုကိုမလိုပါဘူးညွန်တဲ့အတိုင်းအားထုတ်လို့ရှိရင်လောကမှာဖြစ်မိပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေရဲ့ရိုးရိုးဖြစ်တဲ့ပုဂ္ဂိုလ်တွေကရှင်းတန်းရောက်သွားဖို့သိကြပါတယ်အဲဒီလိုရိုးရိုးကျင့်ကြတဲ့ပုဂ္ဂိုလ်တွေဟာ ကျင့်တဲ့အတိုင်းပေါ့လေတရားရဲ့အကျိုးလေးတွေပေါ်လာပြီဆိုရင်တိလကျင့်တော့ကိုလို့ဒီနေမျိုးစင်ကြဲလာတာသမာဓိကျင့်တော့စိတ်ဓာတ်တွေစင်စင်တမ်းမြင့်လာတာစင်ကြဲလာတာပညာကျင့်ကျင့်တော့အလီမာတ္တတွေဝင်ပြီးတော့ငြင်းချမ်းရည်ရနေတာတိုင်းပြည်ဘလောက်ပဲကွဲကွဲလူမျိုးဘလောက်ပဲကွဲကွဲဒီကျေးမှုကဘလောက်ပဲကွဲကွဲကျင့်သုံးတဲ့ပုဂ္ဂိုလ်တွေကတကယ်ရိုးသားသားကျင့်လို့ရှိရင်သီလအနေနဲ့သမာဓိအနေနဲ့ပညာအနေနဲ့ ကုန်လုံးဓမ္မဓမ္မသွေးစီးသွားတာဓမ္မသွေးတွေဝင်ပြီးတော့ဓမ္မမိသားစုဖြစ်သွားတာယခုကြုံတွေ့နေရတဲ့ယောဂီများဟာဒီမေတ္တာဓမ္မဗိမာန်ကြီးမှာအလုံးစုယုံပြီးတော့ဒီလဓမ္မတိပညာအကျင့်တရားကိုကျင့်သုံးခြင်းအပြင်ဓမ္မသွေးတွေထည့်ပေးနေကြတာဓမ္မသွေးတွေအားကောင်းအောင်လုပ်ပေးနေကြတာဓမ္မသွေးတွေပေါ့ဒီ အဲဆူစီးနေကြတာပါဆူဆောင်းနေကြတာပါအဲ့ဒါလို့ဓမ္မတွေးတွေညီညွတ်အောင်လို့ဆူဆောင်းနေရတာဟာညီညွတ်ရတာဟာချမ်းသာပါတယ်တဲ့သုခသတ္တမအဲသုခသံဃာသဆာမဲ့ရှိတာဓမ္မတွေးရှိကြတဲ့ပုဂ္ဂိုလ်များညီညွတ်ရရှိခြင်းဟာချမ်းသာတဲ့အတန်းကြပါတယ်ဓမ္မတွေးတွေပြည်လာတဲ့ခါကျတော့ဓမ္မတွေးရှိတဲ့ ဓမ္မမိသားစုချင်းပေါ်မှာလည်းပဲစိတ်မှန်တဲ့မေတ္တာတွေထားလာတတ်တယ်။အခုလိုဓမ္မတွေးမတော်တဲ့တစိမ့်တွေပေါ်မှာလည်းပဲမေတ္တာတွေလှမ်းပြီးတော့ဟွန်းဓမ္မတွေးရှိဖို့ရပါလိမ့်ပွားလာတတ်တယ်။ကာယကမေတ္တာတွေခြင်းချင်းပေါ်မှာပါလိကိုယ်မူရာနှုညံ့တာကျိုးစီးပွားလိုလားတဲ့အနေနဲ့ကာယကမေတ္တာတွေဖြစ်လာတယ်။ချိုးတာတဲ့စကားယဉ်ကျေးတဲ့စကားချင်းချင်းပြောပြီးတော့ပူဇီကမေတ္တာတွေလည်းဖြစ်လာတယ်။ပြီးတော့ အများတကာရဲ့ချမ်းသာရေးကိုမျှော်ရှုတဲ့မနောက မေတ္တာတွေလည်းပဲကြီးကြီးကျယ်ဖြစ်လာတယ်သိကောင်းလာတယ်ပါဓမ္မသိရှိမှုရာဒီထဲမှာကာကမေတ္တာဝစီကမေတ္တာမနောက မေတ္တာတွေကလည်းကြီးကြီးကျယ်ကျယ်လာအရင်နဲ့မတူမေတ္တာဆိုရဟာကချစ်ခင်စွစွစိတ်ကတတ်တဲ့သဘောကိုမေတ္တာလို့ခေါ်ပါတယ်ဒီရေကိုအချင်းတော့အဒေါသစေတသိက်ပါပဲ ချစ်ခင်လေးမြတ်တိုက်တဲ့ပုဂ္ဂိုလ်အာယုပြုပြီးတော့ဖြစ်ပေါ်တဲ့အဲပြညာတဲ့တတမျိုးပါပဲတတဝတူတရားကိုအာယုပြည့်ပြည့်ကြည့်လို့မုံမြတ်မှုဒေါသတွေဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာစူစူဖတ်ဖတ်မစိတ်ကတော့ဘူးချုပ်ကက်ကက်ကြီးဖြစ်သွားတာမေတ္တာတလေးများဖြစ်နေပြီဆိုလို့ရှိရင်စူစူပြည့်ပြည့်ကိုဖြစ်နေတာသိကောင်းတာဒီနေရာဌာနမှာမေတ္တာတူနဲ့မေတ္တာစိတ်ခွဲပြီးတော့သိဖို့အရေးကြီးပါတယ် မေတ္တာတုဆိုတာကတဏှာပေမအဖြစ်မျိုးပါအဲမေတ္တာမေတ္တာအဖြစ်ဆိုတာကတော့အဲ့ဒီတဏှာပေမမပါဘဲနဲ့တဏ္ဍာလီဖြစ်တဲ့အဖြစ်မျိုးပါအဲ့ဒါတော့ခွဲပြီးတော့နားလည်ဖို့အရေးကြီးပါတယ်အဲ့ဒီမေတ္တာရဲ့သဘာဝကတော့အခြားပုဂ္ဂိုလ်တွေပေါ်မှာသူတို့ရဲ့အကျိုးစီးပွားကိုလိုလားတတ်တဲ့သဘောရှိတယ်ချမ်းသာကြည်ကျင်တဲ့သဘောရှိတယ်ဒါတော့အကျိုးစီးပွားလိုလားပြီးတော့လည်းပဲ ဆောင်ရွက်လည်းပြတတ်တယ်တဲ့တဏ္ဍရှင်ရှင်လေးဒီလိုအများပေါ်မှာအကျိုးစီးပွားလိုလားပြီးတော့လက်တွေ့ကြကြဆောင်ရွက်ပေးနေပြီဆိုလို့ရှိရင်ဉာဏ်နေလည်းပဲအေးနေတာပဲဉာဏ်အေးတဲ့တရားပဲလို့ဒီလိုဉာဏ်နဲ့ပါလဲထင်လာတတ်တယ်အဲ့ဒီလိုသဘောနဲ့နေနိုင်တယ်ဆိုလို့ရှိရင်ဒါမြမကြီးနေတယ်လို့ဖြစ်နေတာပါပဲတဏ္ဍရှင်ရှင်လေးဖြစ်နေတာပဲဒါကြောင့် မေတ္တာဗိမာန်ကြီးလို့ခွန်ကြီးရတယ်ပြောတာပါ။အဲမေတ္တာဗိမာန်ကြီးရောက်လာတဲ့ပုဂ္ဂိုလ်တွေဟာအများအားဖြင့်ယောဂီအနေနဲ့ရောက်လာပြီဆိုလို့ရှိရင်ဇမာလိုပေါ့လေနေနိုင်မှတတ်ပါတယ်။ဇမာလိုနေမှသဘာဝကြတာဖြစ်တော့လူလိုနတ်တွေလိုနေလို့ရှိရင်ခဏမေတ္တာဗိမာန်ဆိုတဲ့ဟာကြီးနဲ့အများကြီးဆန့်ကျင်ဖို့ရဖြစ်ပါတယ်။ဒါတော့ဘုန်းကြီးတစ်ဆင့်တိုးပြီးတော့ ဒီမေတ္တာပိမှန်ကြီးဟာဗြဟ္မပိမှန်ကြီးလည်းပဲဖြစ်နိုင်ပါစေလို့ပြောလင့်ပါတယ်သူပြည်လောကကထူးဆန်းတဲ့ဓမ္မပိမှန်ကြီးလို့ဆိုလိုတာပေါ့ဘာဖြစ်လို့ဘုန်းကြီးကဒီလိုပြောရတယ်လဲဆိုတော့ဘုန်းကြီးတရားစစ်နေတော့ယောဂီတူကတရားထိုင်ပြီးလို့အပြင်လမ်းလျှောက်လို့ရှိရင်တစ်ခါတစ်ခါမှမေတ္တာတူဖြစ်เสียပါလေ။ဇာကဖြစ်เสียမြင်ကွင်းနေမြင်တယ်လို့ဆိုပါတယ်။တစ်ခါတစ်ခါမှ အယူသားနဲ့အယူသမီးဖက်ပြီးတော့ပေါ့လေဒီမှာနှုတ်သက်တဲ့ဟာကြီးတွေ့လာလို့ရှိရင်သူ့မှာຢာကအယူဖြစ်ဖြစ်လာတယ်ဆင်းလို့လျှောက်သွားပါတယ်ဒါတော့မေတ္တာဗိမာန်ခေါ်တဲ့လူပြည်လောကကထူးဆန်းတဲ့ဇမဗိမာန်ကြီးနယ်ပယ်ထဲမှာပေါ့လေဇမလူစိတ်ထားပြီးတော့ရောက်လာကြတဲ့ပုဂ္ဂိုလ်များအချင်းချင်းပေါ်မှာစိတ်မှန်တဲ့မေတ္တာတွေထားပြီးတော့ကိုယ်လုံးစိတ်ထားသုံးပါးလုံး ဒီပြေးတန်ရှင်းစီနိုင်တဲ့သူ့လိုထက်တန်းစားအလိုမျိုးကိုပေါ့လေမေတ္တာရှိရှိနဲ့ပေါ့လေဆောင်ရွက်ခြင်းဟာလည်းပဲကျိုးစားဆောင်ရွက်ခြင်းဟာလည်းပဲချမ်းသာခြင်းအကြောင်းထက်တန်းကြခြင်းအကြောင်းပါတဲ့ဒါလို့သမက္ကနာတပောစုခေါ်တဲ့သမက္ကနာသီလသမာဓိပညာနေရာဖြင့်တွေးစီညီညွတ်ကြသောပုဂ္ဂိုလ်တို့ဤတပော ချင်းချင်းပေါ်မှာကာကာမေတ္တာဝစီကာမေတ္တာမနောကာမေတ္တာထားပြီးတော့မိမိလည်းပဲအစဉ်တမ်းမြဲကိုယ်လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေလည်းပဲအစဉ်တမ်းမြည်ရေးအတွက်ကြိုးပမ်းအားထုတ်ခြင်းသည်သုခောချမ်းသာလာပါပြီတက်တန်းကြလာပါပြီလို့ရသော်ပြဟောပါတယ်အဲ့တော့ကိုပြောခဲ့တဲ့ဒေသနာအတိုင်းခွန်ကြီးများဘဝပြရလာခြင်းတဲ့ကူက မေတ္တာအခြေခံပြီးတော့လာခဲ့တာဖြစ်တော့တရားပုဂ္ဂိုလ်တွေလည်းမေတ္တာအခြေခံပြီးတော့ဆောင်ရွက်တာဖြစ်တော့ဆောင်ရွက်ဌာနကြီးရလည်းပဲမေတ္တာပြိမာကြီးဖြစ်နေတော့မေတ္တာဒီအလုံးစုပေါင်းပြီးတော့ပေါ့လေမိမိကိုယ်တိုင်လည်းပဲတန်ရှင်းချမ်းသာပြီးတော့လက်လှမ်းပြီးပုဂ္ဂိုလ်ရာတွေလည်းပဲတန်ရှင်းချမ်းသာအောင်လို့ဆောင်ရွက်ရပါအဖက်ဖက်ကပေါ့လေခွန်ကြီးတို့ဓမ္မပူဇာအနေနဲ့ လှူဒါန်းကြတာတွေလည်းအများကြီးပါပဲဝန်တာဆရာပါပဲသာသနာအတွက်အပ်တဲ့ဆရာပါပဲသုံးလပါလုံးလည်းပဲခွန်ကြီးတို့ဟောမြတ်မြတ်နဲ့ဆောင်ရွက်နေတာပြီးတော့ယောဂီလည်းပဲချမ်းသာအောင်ဆိုပြီးတော့တတ်နိုင်နေကြဆောင်ရွက်နေတာအဲ့ဒီဆောင်ရွက်တဲ့ကုသိုလ်တို့ဟာသာသနာကြီးကုသိုလ်ပဲသိကောင်းတာပဲဒီသာသနာဖြည့်ပြည့်ပြီးတော့ဒီလိုထူးမြတ်တဲ့ကုသိုလ်တွေပေါ့လေပွားရတာဟောမိလာဘဝတာသာသနာနိစ္စယမဟာန္တာပုံညာမစုတာ ငါတို့မှာတိတ်ခံကောင်းတယ်တိတ်ခံကောင်းတာဒီသာသနာပြည့်ပြည့်ပြီးတော့အမနာထူးမြတ်တဲ့ကုသိုလ်တွေပေါ့လေငါတို့စည်းဝေးရပြီဆိုပြီးတော့ပေါ့လေအာယုံပြည့်ပြီးတော့ဝမ်းတော်ပြီးတော့ဖြစ်ဖို့ရအတွက်ဘုန်းကြီးကအခုနောက်ဆုံးပိတ်အနေနဲ့သုတ်သက်တရားဟောရင်းကပေါ့လေမှာဒီနေ့တရားဆုံးသတ်လိုက်ပါတယ်အားလုံးချမ်းသာကြပါစေအထူးကတော့မေတ္တာဇမဘိမှအဲမေတ္တာဘိမှဇမဘိတိုင်းဘိမှကြီးလောက်မဟုတ်ဖဲနဲ့ တိပဋ္ဌာန်တရားတွေလည်းပြည့်ဝစွာအားထုတ်ပြီးတော့အစစ်စစ်တိုးမြင့်ပေးတဲ့အနေနဲ့အရိယဗိမာန်ကြီးပြီးသားတဲ့ဒီအရိယဗိမာန်ကြီးဖြစ်နေလောက်တဲ့အထိလည်းပဲကြိုးစားအားထုတ်နေကြပါစေလို့တစ်ဆင့်တိုးပြီးတော့ညွှန်လင်းတောင်းတပါတယ်တကယ်လို့များယောဂီများဘုန်းကြီးတို့အပေါ်မှာကုအားဖြင့်ဖြစ်ဖြစ်နှုတ်အားဖြင့်ဖြစ်ဖြစ်ဆေးအားဖြင့်ဖြစ်ဖြစ်အဲပြမမိလို့ရှိရင်လည်းပဲခွန်ကြီးကလည်းပဲခွင့်လွှတ်ပါတယ် ဘုန်းကြီးတို့ကလည်းပဲအကြောင်းအားတွေရောစွာအဲဒီပြိဋ္ဌာပေါ်မှာယောဂီပြိဋ္ဌာပေါ်မှာပေါ့လေမထိတ်နိုင်လို့ပြင်မာမိလို့ရှိရင်လည်းပဲအလုံးခွင့်လို့ကြပါလို့နောက်ဆုံးပိတ်အဲပัญจာရင်းနဲ့ပေါ့လေဒါအဆုံးသတ်နှုတ်ဆက်ပါတယ်သာဓုသာဓုသာဓု